ရှင်လုကာခရစ်ဝင်အခန်းကြီး၄အငယ်1မှ4ယေရှုသည်တန်ရှင်းသောဝိညာဉ်တော်နှင့်ပြည့်စုံလျက်ယော်ဒန်မြစ်နားမှ ပြန်စဉ်တွင်ဝိညာဉ်တော်သည်တောသို့ပို့ဆောင်တော်မူ၏အရက်40ပတ်လုံးမာနဤစုံစမ်းသွေးဆောင်ခြင်းကိုခံတော်မူ၏ထိုကာလပတ်လုံးအစာဟာရကိုသုံးဆောင်တော်မမူထိုကာလလွန်ပြီးမှမွတ်သိပ်တော်မူ၏မာနကလည်း ကိုယ်တော်သည်ဘုရားသခင်၏သားတော်မှန်လျှင်၊ဤကျောက်ခဲကို မုန့်ဖြစ်စေခြင်းငှါအမိန့်ရှိတော်မူပါဟုလျှောက်လေ၏။ယေရှုကလည်း၊လူသည်မုန့်အားဖြင့်သာအသက်ကိုမွေးရမည်မဟုတ်။ဘုရားသခင်မိန့်တော်မူသမျှအားဖြင့်အသက်ကိုမွေးရမည်ကျမ်းစာ၌လာသည်ဟု ပြန်ပြောတော်မူ၏။တဖန်မာရ်နတ်သည်ယေရှုကိုမြင့်လှသောတောင်ပေါ်သို့ ဆောင်သွား၍ဤလောက၌ရှိသမျှသော တိုင်းနိုင်ငံတို့ကိုတခဏခြင်းတွင် ပြညွှန်၍ဤဘုန်းတန်ခိုးအာနုဘော်ရှိသမျှကိုငါ၌အပ်ခဲ့ပြီ။ငါသည်ပေးလိုသောသူအားပေးရသည်ဖြစ်၍ကိုယ်တော်အားပေးပါမည်။ငါ့ကိုကိုးကွယ်လျှင်ဤအလုံးစုံတို့သည် ကိုယ်တော်၏ဥစ္စာဖြစ်လိမ့်မည်ဟုလျှောက်လေ၏။ယေရှုကလည်း၊အချင်းစာတန်၊ငါ့နောက်သို့ဆုတ်လော့ သင်၏ဘုရားသခင်ထာဝရဘုရားကိုကိုးကွယ်ရမည်။ထိုဘုရားသခင်ကိုသာဝတ်ပြုရမည်ကျမ်းစာလာသည်ဟု ပြန်ပြောတော်မူ၏။တဖန်မာရ်နတ်သည်ယေရှုကိုယေရုရှလင်မြို့သို့ဆောင်သွား၍ဗိမာန်တော်၏အထွဋ်၌တင်ထားပြီးလျှင်၊ကျမ်းစာလာသည်ကား၊သင့်ကိုစောင့်ရှောက်စေခြင်းငှါကောင်းကင်တမန်တို့အားသင့်အဘို့မှာထားတော်မူသည်ဖြစ်၍ သင်၏ခြေကိုကျောက်နှင့်မထိမခိုက်စေခြင်းငှါသူတို့သည်သင့်ကိုလက်နှင့်မစချီပင့်ကြလိမ့်မည်ဟုလာ၏။ထိုကြောင့်ကိုယ်တော်သည်ဘုရားသခင်၏သားတော်မှန်လျှင်၊ဤအထွဋ်မှကိုယ်ကိုအောက်သို့ချလိုက်တော်မူပါဟုလျှောက်လေ၏။ယေရှုကလည်း၊သင်၏ဘုရားသခင်ထာဝရဘုရားကိုသင်သည်အစုံအစမ်းမပြုရဟုကျမ်းစကားရှိသည်ဟု ပြန်ပြောတော်မူ၏။ထိုသို့မာရ်နတ်သည်စုံစမ်းသွေးဆောင်ခြင်းအမှု အလုံးစုံကို အကုန်အစင် ပြုပြီးလျှင် အထံတော်မှထွက်သွား၍ကာလအတန်အရာနေလေ၏။14ယေရှုသည်ဝိညာဉ်တော်တန်ခိုးနှင့်ဂါလိလဲပြည်သို့ပြန်၍၊သိတင်းတော်သည်ပတ်ဝန်းကျင် အရပ်တို့၌အနှံ့အပြားကျော်စောလေ၏။တရားစရပ်တို့၌ဆုံးမဩဝါဒပေးတော်မူ၍၊လူအပေါင်းတို့သည်ကိုယ်တော်ကိုချီးမွမ်းကြ၏။ ကြီးပွားတော်မူရာနာဇရက်မြို့သို့ရောက်ပြန်လျှင်၊ထုံးစံတော်ရှိသည်အတိုင်းဥပုသ်နေ့၌တရားစရပ်သို့ဝင်၍ကျမ်းစာကိုဘတ်ရွတ်ခြင်းငှါထတော်မူ၏။စရပ်စောင့်သည်ပရောဖက်ဟေရှာယ၏ကျမ်းစာကိုပေးသည်ဖြစ်၍၊ကျမ်းစာကိုဖွင့်တော်မူလျှင် တွေ့သောအချက်စကားဟူမူကား၊ထာဝရဘုရား၏ဝိညာဉ်တော်သည်ငါ့အပေါ်၌တည်တော်မူ၏။အကြောင်းမူကား၊ဆင်းရဲသားတို့အားဝမ်းမြောက်စရာသိတင်းကိုကြားပြောစေခြင်းငှါငါ့ကိုဘိသိက်ပေးတော်မူပြီ ကြေမွသောသူတို့၏အနာကိုပျောက်စေခြင်းငှါ၎င်း၊ဘမ်းသွားချုပ်ထားလျက်ရှိသောသူတို့အားလွှတ်ခြင်းအကြောင်းနှင့်မျက်စိကန်းသောသူတို့အားမျက်စိမြင်ပြန်ခြင်းအကြောင်းကိုပြစေခြင်းငှါ၎င်း၊ညှဉ်းဆဲခံရသောသူတို့ကိုကယ်မစေခြင်းငှါ၎င်း၊ထာဝရဘုရား၏မင်္ဂလာနှစ်ကာလကိုကြားပြောစေခြင်းငှါ၎င်း၊ငါ့ကိုစေလွှတ်တော်မူပြီဟုလာသတည်း။ကျမ်းစာကိုလက်၍စရပ်စောင့်အားပေးပြီးမှထိုင်တော်မူ၏။ စရပ်၌ရှိသောသူအပေါင်းတို့သည်ကိုယ်တော်ကိုစေ့စေ့ကြည့်ရှုလျက်နေကြ၏။ယေရှုကလည်း၊ယနေ့ပင်ဤကျမ်းစာချက်သည်သင်တို့ကြားသည်အတိုင်းပြည့်စုံလေပြီဟု မိန့်တော်မူ၏။ထိုသူအပေါင်းတို့သည်ကိုယ်တော်ကိုဝန်ခံ၍တင့်တယ်လျောက်ပတ်သောနှုတ်ထွက်စကားကိုအံ့ဩချီးမွမ်းလျက်၊ဤသူသည်ယောသပ်၏သားမဟုတ်တုံလောဟု ဆို၏။ယေရှုကလည်း၊အကယ်၍သင်တို့သည် ပုံပမာကိုယ်ဆောင်လျက်၊အချင်းဆေးသမား၊ကိုယ်အနာကိုငြိမ်းစေလော့။ငါတို့သည်သိတင်းကြားသည်အတိုင်း၊သင်သည် ကပေရနောင်မြို့၌ပြုသမျှသောအမှုအရာတို့ကို ကိုယ်နေရင်းမြို့၌လည်းပြုပါဟူ၍ငါ့အားပြောဆိုကြလိမ့်မည်။သို့သော်လည်းငါအမှန်ဆိုသည်ကား၊အဘယ်ပရောဖက်မျှမိမိနေရင်းမြို့၌မျက်နှာမရတတ် ငါအမှန်ဆိုပြန်သည်ကား၊ပရောဖက်ဧလိယလက်ထက်၌သုံးနှစ်နှင့်ခြောက်လပတ်လုံးမိုဃ်းခေါင်၍၊ပြည်နိုင်ငံတရှောက်လုံးအစာအာဟာရအလွန်ခေါင်းပါးခြင်း ရှိသောအခါ၊ဣသရေလအမျိုးဖြစ်သော မုတ်ဆိုးမအများရှိကြ၏။သို့သော်လည်းထိုမုတ်ဆိုးမတယောက်ရှိရာသို့မျှဧလိယကိုစေလွှတ်တော်မမူ။ဇိဒုန်ပြည် ဇရတမြို့သူဖြစ်သော မုတ်ဆိုးမတယောက်ရှိရာသို့စေလွှတ်တော်မူ၏။ပရောဖက်ဧလိရှဲလက်ထက်တွင်လည်း၊ဣသရေလအမျိုး၌နူနာစွဲသောသူအများရှိကြ၏။သို့သော်လည်း၊နေမန်အမည်ရှိသော ရှုရိလူမှတပါးအဘယ်သူမျှသန့်ရှင်းခြင်းသို့မရောက်ဟုမိန့်တော်မူ၏။တရားစရပ်၌ရှိသော လူအပေါင်းတို့သည် ထိုစကားတော်ကိုကြားသောအခါပြင်းစွာအမျက်ထွက်သည်နှင့်၊ထ၍ကိုယ်တော်ကိုမြို့ပြင်သို့ နှင်ထုတ်ပြီးလျှင်၊ထိုမြို့တည်ရာတောင်ထိပ်စွန်းအငူမှဇောက်ထိုးတွန်းချခြင်းငှါဆောင်သွားကြ၏။ကိုယ်တော်သည်သူတို့အလယ်၌ရှောက်၍ကြွသွားတော်မူ၏။ဂါလိလဲပြည်၊ကပေရနောင်မြို့သို့ရောက်လျှင်၊ဥပုသ်နေ့၌ဆုံးမဩဝါဒပေးတော်မူ၏။အာဏာနှင့် ဟောတော်မူသောကြောင့်၊ပရိသတ်တို့သည်ဒေသနာတော်ကို အလွန်အံ့ဩကြ၏ ထိုတရားစရပ်၌ညစ်ညူးသောနတ်ဆိုးစွဲသောသူတယောက်ရှိ၍၊အော်နာဇရက်မြို့သားယေရှု၊ကိုယ်တော်သည်အကျွန်ုပ်တို့နှင့်အဘယ်သို့ဆိုင်သနည်း။အကျွန်ုပ်တို့ကိုဖျက်ဆီးခြင်းငှါလာသလော။ကိုယ်တော်သည်အဘယ်သူဖြစ်သည်ကိုအကျွန်ုပ်သိပါ၏။ဘုရားသခင်၏သန့်ရှင်းတော်မူသောသူ ဖြစ်ပါသည်ဟု ကြီးသောအသံနှင့်ဟစ်ကြော်လေ၏။ယေရှုကလည်း၊တိတ်ဆိတ်စွာနေလော့။ထိုသူ၏အထဲကထွက်သွားလော့ဟုဆုံးမတော်မူလျှင်၊နတ်ဆိုးသည် ထိုသူကိုလူများအလယ်၌လှဲချ၍ဘေးဥပဒ်မပြုဘဲထွက်သွား၏။လူအပေါင်းတို့သည် မိန်းမောတွေဝေ၍၊ဤစကားသည်အဘယ်သို့သော စကားနည်း။ညစ်ညူးသောနတ်တို့ကို အာဏာတန်ခိုးနှင့်မှာထား၍သူတို့သည် ထွက်သွားကြသည်တကားဟု အချင်းချင်းဆွေးနွေးပြောဆိုကြ၏။သိတင်းတော်သည်လည်းပတ်ဝန်းကျင်အရပ်တို့၌နှံ့ပြားကျော်စောလေ၏။38 တရားစရပ်မှထွက်ပြီးလျှင်ရှိမုန်အိမ်သို့ကြွတော်မူ၏။ရှိမုန်၏ယောက္ခမသည်ပြင်းစွာသောဖျားနာစွဲသည်ဖြစ်၍၊သူ့အတွက်ကိုယ်တော်ကိုတောင်းလျှောက်ကြ၏။ကိုယ်တော်သည်ထိုမိန်းမ၏အနားမှာရပ်၍ဖျားနာကိုဆုံးမတော်မူလျှင်၊သူသည်အဖျားပျောက်သဖြင့်ချက်ခြင်းထ၍ဧည့်သည်ဝတ်ကိုပြုလေ၏။နေဝင်သောအခါအမျိုးမျိုးသောအနာရောဂါစွဲသောသူတို့၏ အဆွေခင်ပွန်းအပေါင်းတို့သည်ထိုလူနာတို့ကိုထံသို့ဆောင်ခဲ့၍၊ကိုယ်တော်သည်ထိုလူနာ အသီးအသီးတို့ အပေါ်၌လက်တော်ကိုတင်သဖြင့်အနာရောဂါကိုငြိမ်းစေတော်မူ၏။နတ်ဆိုးတို့လည်း၊ကိုယ်တော်သည်ခရစ်တော်တည်းဟူသောဘုရားသခင်၏သားတော်ဖြစ်တော်မူ၏ဟုဟစ်ကြော်လျက်လူများမှထွက်သွားကြ၏။ကိုယ်တော်သည်ခရစ်တော်ဖြစ်ကြောင်းကို သူတို့သိကြသောကြောင့်၊စကားတခွန်းကိုမျှမပြောစေခြင်းငှါမြစ်တားတော်မူ၏ အငယ်42မှ44မိုးလင်းသောအခါတောအရပ်သို့ထွက်ကြွတော်မူ၍လူများတို့သည်ကိုယ်တော်ကိုရှာကြ၏။အထံတော်သို့ရောက်လျှင်မိမိတို့နေရာမှ ထွက်ကြွတော်မမူမည်အကြောင်းဆီးတားကြ၏။ကိုယ်တော်ကလည်း၊ဘုရားသခင်၏နိုင်ငံတော်နှင့်ယှဉ်သောဧဝံဂေလိတရားကိုအခြားသောမြို့ရွာတို့၌ငါဟောပြောရမည်။ထိုသို့အလိုငှါငါ့ကိုစေလွှတ်လျက်ရှိသည်ဟု မိန့်တော်မူ၍၊ဂါလိလဲပြည်မှာ တရားစရပ်တို့၌တရားဟောပြောလျက်နေတော်မူ၏။